ကြွရောက်တော်မူကြတဲ့ပိဿပေါင်းသူတော်ကောင်းတို့ကအက္ခမဟာပါဏိတမဟာစီဆရာတော်ဘုရားကြီးထာမှာရှစ်ပါးသီလခံ၍အနေကဇာတိတန်တာရာနှင့်မေတ္တာတို့ပရိတော်တို့ကိုကြားနာပြီးလျင်မဟာစီဆရာတော်အမှုပြုသောသင်္ဃာတော်ကိုးပါးက ညောင်ရီသောလောင်းပြီးလျင်သင်္ဃာတော်များကမိမိတို့နေရာဌာနသို့ပြန်ကြွရအစီအစဉ်ဖြစ်ပါတယ်။သို့အတွက်ကြောင့်ကြွရောက်တော်မူကြတဲ့တိသာပေါင်းသူတော်ကောင်းတို့ကဧကမဟာပါဏိတမဟာစီဆရာတော်ဘုရားထာမရှစ်ပါးသီလခံကြအောင်ခမညာ အားလုံးကြောရအောင်ခမညာနာမေဟိယာမေပညာဘောင်းမင်္ဂလာ ဖြစ်ပါစေခြင်းယုံမှာဘုရားယရနာဘုရားယရနာသံဃာ နှစ်ပေါင်း2508ခုနှစ်မြောက်ကအိန္ဒိယနိုင်ငံမေဇိမာတယုခေါ်ဆိုအပ်သောအရဒေသတွင်ဘုရားဂရာဟူ၍ယခုကာလ၌ခေါ်သောအရဒေသ၌ ဘောဓိပင်အောက်ယရနာပလင်တဲ့၌ထဲဝဲဖွဲ့ခွေထိုင်တော်မူလျက်မေဇိမပရိပရာအကျင့်မြတ်ကိုအကျင့်သုံးတော်မူ၍အလုံးစုံသောတရားတော်ကိုသိမြင်တော်မူလျက်ဖျားဖြစ်သို့ရောက်တော်မူသောသဗ္ဗညုမြတ်စွာဘုရားဤတရင်300ပရိဘောကစေတော်မြတ်ဖြစ်သော ဘောရီညောင်ပင်တော်မှ ဖြစ်ပွား၍လာသောမြတ်စွာဘုရား၏ပရိဘောဂစီတော်ဘွားဖြစ်သောဘောရီညောင်ပင်ကိုညာရည်သွန်းသဖြင့်ဆင်းရင်ကျင်းပရာဖြစ်သောယခုခါကာလ၌အညီအညွတ်စည်းဝေးလာရောက်ကြ၍ လွန်ကဲထူးမြတ်သောသီလဂုံသမာဓိဂုံပညာဂုံဝိမု ക്തി ဂုံဝိမု ക്തി ညာတဒနာဂုံကျေစုတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍လောကရာလုံး၌အမြင့်အမြတ်ဆုံးဖြစ်တော်မူသောဘုရားယရနာဝါကာဒတာကိုစရှိသော၆ပါးသောဂုဏ်တော်တို့နှင့်ပြည့်စုံတော်မူသည်ဖြစ်၍လောကရာလုံး၌အမြင့်အမြတ်ဆုံးဖြစ်တော်မူသောတရားယရနာ သုပတိဘာနာတာကုံအစရှိသော ကိုးပါးသောဂုဏတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍လောကရာလုံး၌မြင့်မြတ်ဆုံးဖြစ်တော်မူသောသံဃာယရနာတိဟုသောယရနာမြတ်သုံးပါးတို့ယူသည်များတို့လက်အုံမိုး၍ရှိခိုးပူဇော်ဖူးမြော်မှန်လျော်ကြရရသောပတနာတ္တယဂါရောပနာမမင်္ဂလာ ကုသိုလ်သော စေရနာတို့ရသွမ်းအာနုဘော်တို့ကြောင့် ဘေးရန်အန္တရာယ်ဟူသမျှတို့မှာအခါခါသိမ့်ကင်းလွန်ငြိမ်းညာဝေးကွာကြ၍အသက်ရှည်ခြင်းအနာကင်းခြင်းကြမ်းမာခြင်းချမ်းသာများခြင်းအစရှိသော အလိုရှိအားတောင်းတအပ်သော လောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြပါစေ။ နမောတသဗ္ဗဝါတောအရဟတောသမ္မာသမ္ဗုဒ္ဓသာနမော ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယံပိဓမ္မံတရဏံဂစ္ဆာမိ ဒုတိယပိသံဃံတရဏံဂစ္ဆာမိဒုတိယပိဘုရားံတရဏံဂစ္ဆာမိဒုတိယပိသံဃံတရဏံဂစ္ဆာမိဒုတိယပိသံဃံတရဏံဂစ္ဆာမိတတိယပိဗုဒ္ဓံတရဏံဂစ္ဆာမိတတိယပိဓမ္မံတရဏံဂစ္ဆာမိတတိယပိသံဃံတရဏံဂစ္ဆာမိတတိယပိဘုရား သရဏဂမနံပရိဘုံနံပါဏာတိပါဒဝေရဏိသိက္ခာဗရံသမารိယာမိအရိဏာဒါနာဝေရဏိသိက္ခာဗရံသမารိယာမိအရိဏာဒါနာ အဗျမစရိယဝရဏိသိခာဗြဟ္မမာရိယာမိမုသာဝါရဝေရဏိသိခာဗြဟ္မမာရိယာမိသုရာမေရယမေဇဗမာရတနာဝေရဏိသိခာဗြဟ္မမာရိယာမိဝိကာလာဘောဇနာဝေရဏိသိခာဗြဟ္မမာရိယာမိဝိကာလာဘောဇ နိသဂိဒဝါရိဒဝိတုကသတနာမာလာဂာနာဝိလေပနာဓာရဏမာနနာဝိပုဒနာဌာနာဝေရမဏိသိက္ခာဗြဟ္မမာရိယာမိဝိပုဒနာဌာနာဝေရမဏိ ဥစ္စာသေနမဟာသေနဝရမဏိသိက္ခာဗြဟ္မမာရိယာမိဣဒံမေပုညံအာသဝခယဝဟံဟောတုကျွန်တော်ဤဒီကောင်းမှုသည်အာသောတရား၄ပါးတော့ဤဘုံရာကုံကြောင်းဖြစ်သောမေညာဘုံညာနိဗ္ဗာန်ကို

ပေးပေးနာနော်သမန္တာသကဝါလေသူအတ္တရာကိသန္တုဒေဝတာပါရမမုနိရာသတာသုဏန္တုသကမောခရံသမ္မာသဝနာကာလောယံပါရတာသမ္မာသဝနာကာလောယံပါရတာသမ္မာသဝနာကာလောယံပါရတာ နမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသာယာမင်္ဂလံဒွါရသာယိစိန်တိသုသရေဝကာဘုဒ္ဓနာနာရိကိသံတိရထတိမေသမင်္ဂလံဒေတိတာဒေဝဒေဝိနာသဗ္ဗပါပဝိနာသနံ သာဝလောကဣတတယမင်္ဂလာဓမ္မနာမဟိဧဝမေသုတံဧကသမယဘဂဝါသာဝတိယဝိရတိစေတဝနေအနာထဗေနိကသအာရမေတထာဂောညတရာဇေဝတာအဘိကန္တယာရတိယဘိကန္တဝနာကေဝလကပံစေတဝနာဩဘသေတဝါ ဇေနဘဂဝတေနုပသင်္ကမိဥပသင်္ကမိတဝါဘဂဝတာမိဝရတဝါဧကမတာထာတိဧကမတာရိတာကောသာရိဝတာဘဂဝနာကာရယဣသဘာတိဘုရေဝမနုဿာသမင်္ဂလာနိအစေတယုံအဂေခမာနာသုဒ္ဓနာပြုဟိမင်္ဂလာမုဒ္ဓမံအာသေဝနာသဗ္ဗလာနာပါရိဒာနိသဒေဝနာဘုဇာသဗုဇနိယနာဣဒာမင်္ဂလာမုဒ္ဓမံ မတိရူပါယတာဝါသောသာပုဗ္ဗေသကရပုညာတာအာရသမပရိသဧတာမင်္ဂလမုဒ္ဓမံဘာဟုသဇင်္သာသိပ္ပံသဝိညောသသုတေကိတောသုဘာဝိရသယာဝသဧတာမင်္ဂလမုဒ္ဓမံမာတာပိတုဂရဏဗုဒ္ဓရောသသင်္ဟောအနာကုလသကမန္တဧတမင်္ဂလမုဒ္ဓမံဒါနိသဓမ္မစရိယသညရကနိသသင်္ဟောအနာဝိဇ္ဇာနေကာမနိဧတမင်္ဂလမုဒ္ဓမံ အာရတိဝရတိပါပါမစ္ဆဘာနာသဗံယမောအပမရောဇရာမေသွေတာမင်္ဂလာမုဒ္ဓမံကာရောဇနိဝါဒောဇသံလုတိဇိတညုတာကာလိနာဓမ္မသောနာဣဒမင်္ဂလာမုဒ္ဓမံကာနိဇသောဝဇကတသမနာနိဇသာသနံကာလေနာဓမ္မသာကိသဟိတမင်္ဂလာမုဒ္ဓမံသဘောသာပရမသရိယသာရိယသသနာဒသနံသေဘာနာတသိတိယသဟိတမင်္ဂလာမုဒ္ဓမံ ဟောရတာလောကရမိစိတ်တယသနာဂမတိအာသောကဝိရသကေမဧတမင်္ဂလမုဒ္ဓမံဧတရိတာနိကတဝနာသဗ္ဗဓမ္မပရာဇိတာဘာဝတာသုတေငိသနိတာတေသမင်္ဂလမုဒ္ဓမံယတ ानु ဘာဝရာယခာနေဝရာသင်္နိမိတနံယာယိဇေဝနုသံတော်ရတေဒီဝမဒနိတော ဒုက္ခသုတိသုရောသဘာဝံကေသေနဘဗတိဧဝမာရိကုဏုပေတာပရိဒါသာမနာမယေကရဏီယမတာကုသလေနာယန္တာသာနာပရာမိသမေသသကောဥဇာသုဇာသဝသောသတမုရဏတိမာနိသာသကောသာသုရောသာပါကေသောသတံလောကဟောတိကာနေတရောသာနိကောသာဘဂဝကုလေသွာနာတုကေရောနာသာကုရမသေကေဇိနဝိညုပရိဥပါဝရေယော ဒုက္ခိနဝကေမနောသာဝသတာဘဝနဒုက္ခိတာတာယေကေစီပါဏဗုဒ္ဓတိတဘာဝသာဝရဝနောသေတာဒီကဝါယေဝမနမိစီမာရတကအနုကဒုလာဒိဋ္ဌဝါယေဝတိတာယေဝသူရေဝသနိအဝိတုရေဘုဒ္ဓဝါသမွေတိဝါသဗ္ဗတ္တဘဝနဒုက္ခိတာတာနာဘရောပရာဏိကိုပေဒနာတိမညေတာကရစီနာကာစီ ရာရောသနာတိကပညာဉာဏ်မေတ္တာမေစေယမာရရမြာဘုဒ္ဓမာယကဧကဗုဒ္ဓနုရကေဒေဝမေတ္တာပုရိသမာရတဘာဝေအပရိမာဏမေတ္တာဘာလောကသမိမာရတဘာဝေအပရိမာဏဥဒ္ဓရတတိယသသဝရဝေရမသဘာတံဒိဋ္ဌံသံသိနောအတရားသောယောဒသဝိဒမေတောဧတံသိတိယပြမမေတ္တာဝေရမိရာမဟု ဒိသတုပကမသီလဝရသရဏသမ္ပနောကာမေတုညကေရနာယသရသဝတိယဘုနာရေတိဣတိပိသောဘဂဝါရာသမသမုဒ္ဓဝိသသရဏသမ္ပနောသုဒ္ဓလောကဝိရူအနုတ္တပုရိသဓမ္မသာရတိသာဒရောနသနာဘုရောဘဂဝါသွာကတောဘဂဝါဓမ္မောသရိတိကောအာဂလိကောအိပတိကောဗန္နေယိကော သတ္တဝိဒာဘဝိညိသောတိမာနောဘဂဝတောသာဝကသံဃောဥသောတိမာနောဘဂဝတောသာဝကသံဃောညာယတိမာနောဘဂဝတောသာဝကသံဃောအာမဇေတိမာနောဘဂဝတောသာဝကသံဃောယရိရာသတ္တာရိပုရိသာယုဟာနိအာရပုရိသာဘဝလာဧသဘဂဝတောသာဝကသံဃောအာဟုနေယပါဟုနေယဒေကိနိယသလိကရဏီယလောတရာပုညကိတံလောကသာ ဧဝံပုရံသရဏံဓမ္မသံဃာဘေကောဗျာဝါသမိတတဝါလောမဟာသောနာယတတိယာတုနိမေတဝမေလင်သတ်ရောဇာနာဘောတကုဏတသာတော်ပါဘေကောတုပိနာကန္တံဗုဒ္ဓ ानु ဘာဝေနဝိနာသမေတုယာတုနိတဝမေလင်သတ်ယောသာနာဘောတကုဏတာသာတော်ဘာဝေဝရုတုပိနာကန္တံဓမ္မနုဘာဝေနာဝိနာသမေတု

သုခနောသုမောဒောသာသွေဒံပရမသာရိတုံပရကိဏကာယကမဝါစာကမပရကိဏံပရကိဏမနောကမမရိတိတေပရကိနေပရကိဏနိကတောနာလဝလာရေပရကိနေတရားရလာလာသုခိတာဝုဒလာဘုဒ္ဓသာသနေအာရောဂသုခိတာဝန္တောသာသဗေညာတိဝိဘဝတုသဗ္ဗမင်္ဂလာရခန္တသဗ္ဗဒေဝတာ

ညောင်ရည်သွန်လောင်းပူဇော်တဲ့အကြောင်းအနည်းငယ်ဟိုညပြောပါအောင်မယ်အခုရောက်ကြည့်ပြီးတော့နေတဲ့ပရိသတ်တွေဟာနေ့တိုင်းနေ့တိုင်းဟောဒီပင်ညောင်ရည်သွန်ပွဲတွေရောက်ပြီးတော့ပူဇော်နေကြဖြစ်နေတော့ဘောဓိပင်ညောင်ရသွန်းရတဲ့အကြောင်းအရိပ္ပယ်တွေသဘောပေါက်နားလည်ပြီးသားပုဂ္ဂိုလ်တွေပဲများပါလိမ့်မယ်။ဒါပေမဲ့လို့ဟို အရင်နှစ်တွေကအရွယ်မရောက်သေးပဲနဲ့အသိဉာဏ်မပြည့်စုံသေးတဲ့လူငယ်ပိုင်းပုဂ္ဂိုလ်တွေကဒီနှစ်လောက်မှသူကြည့်ပြီးတော့လာတော့သိတတ်တယ်ဆင်ញင်တတ်တယ်ဆိုတဲ့အခြေအနေရောက်လာတဲ့ပုဂ္ဂိုလ်တွေကအဲ့ဒါတွေကမှတ်သားဖို့ကနားလည်ဖို့ရလိုပါတယ်။ဒါကြောင့်နေ့တိုင်းနေ့တိုင်းပဲဒီသက်ဆိုင်ရာအကြောင်းအရာလေးတွေဖရာအကြောင်းတရားအကြောင်းသံဃာအကြောင်းလေးတွေကိုအခွင့်အသင့်တဲ့အခါကာလဘုန်းကြီးများကပြောရဟောရတိုက်တွန်းရပါတယ်။ ဘောဓိပင်ဆိုတာဟာမြတ်စွာဘုရားပွင့်တော်မူရာဌာနမြတ်စွာဘုရားဘုရားဖြစ်သူရောက်တော်မူရာဌာနမြတ်စွာဘုရားဘုရားဖြစ်ရောက်တော်မူစဉ်ခါကာလတုန်းကမိဝဲအသုံးပြုခဲ့တဲ့သစ်ပင်ကိုဘောဓိပင်လို့ခေါ်ပါတယ်ဘောဓိပင်တွေဆိုတာဟာဘုရားဘုရားတိုင်းဘုရားတိုင်း ဘောဓိမေဆိုတာရှိပါတယ်တမျိုးတည်းမဟုတ်ဘူးတချို့ကအင်ဂျင်ပင်တချို့ကလည်းအဲဝါပင်တောင်မှရှိပါသေးတယ်သစ်ပင်တွေအမျိုးမျိုးပါပဲအဲအခုဂေါရဝမြတ်စွာဘုရားကတော့ကိုဘောဓိညောင်ပင်ညောင်ပင်မှာလည်းပဲညောင်ဘုဒ္ဓေပင်အဲဒီဘောဓိညောင်ဘုဒ္ဓေပင်အောက်မှာသတင်းသုံးပြီးဘုရားဖြစ်သို့ရောက်တော်မူခဲ့ပါတယ် ဘုရားလောင်းတော်ဟာဘဒ္ဒဝါတွေကိုသံဃာဝစီရဲကထုံးထုတ်ကြတင်မှုဇေခါသိငင်းတဲ့နိဗ္ဗာန်ကိုပို့ဆောင်ဖို့ရာအတွက်လေးသင်္ချေနဲ့ကဘာတသိန်းကာလပါလုံးပါမီတော်တွေဖြစ်စည်းမှုခဲ့ရပါတယ်ဖြစ်စည်းမှုခဲ့လို့နောက်ဆုံးဘဝမှာကာပိလောပြီး လူရောဒနာမင်းကြီးမေတော်မာယာတို့ဤသားတော်အဖြစ်သို့ရောက်ပြီးတော့လာခဲ့ပါတယ်အဲဒီသူရောဒနာမင်းကြီးမေတော်မာယာတို့ဤသားတော်အဖြစ်နဲ့အမည်ကသိဒ္ဓထာမင်းသားလို့အမည်ပေးပြီးတော့ထားပါတယ်အဲဒီသိဒ္ဓထာမင်းသားလေးဟာငငယ်ရွယ်ကစပြီးတော့ ချမ်းချမ်းသာသာနဲ့ကြီးပွားပြီးတော့လာခဲ့တယ်အရွယ်ရောက်တဲ့အခါကာလကျတော့ရတော်ရရာဆိုတဲ့မင်းသမီးလေးနဲ့ဒိညာလက်ထပြီးတော့ဌိနန်းစည်းစိမ်များကို73နှစ်တိုင်နဲ့သုံးဆောင်ခံစားပြီးတော့နေခဲ့ပါတယ်ဘုရားအလောင်းတော်ဟာအသက်တော်29နှစ်အရွယ်မှာ သူအိုသူနာသူသေးယဟန်ဆိုတဲ့နမိတ်ကြီးများကိုမြင်ပြီးတော့သံဃာလောကကိုညင်းငွေတဲ့အတွက်တော်ထွဲပြီးတော့တရားများကျင့်သုံးခဲ့ပါတယ်၆နှစ်တိုင်းတိုင်းဒုက္ခရစရိယာများကျင့်သုံးလို့နောက်ဆုံးကြတော့မေဇိမပရိပရာအကျင့်ကို ပြင့်ပြီးတော့ဘုရားအဖြစ်သို့ရောက်တော်မူခဲ့ပါတယ်အဲဒီဘုရားအဖြစ်သို့ရောက်တဲ့အခါကာလမှာယခုဒီကတော့ဇဂူရီပါကျွန်းလို့ခေါ်တဲ့ယခုခါကာလအိန္ဒိယနိုင်ငံဗုဒ္ဓဂယာခေါ်တဲ့အရာမှာအခုဗုဒ္ဓဂယာစေတီတော်ဆိုတာရှိပါတယ်အဲဒီစေတီတော်နေရာမှာရှိကညောင်မင်းကြီးရှိပါတယ်ယခုတော့ညောင်မင်းအပွားလေးအဲနောက်ထပ်ပွားထားတဲ့ညောင်မင်းတော့ရှိပါတယ်အဲဒီစေတီစေတီကြီးတည်ပြီးတော့ထားပါတယ်ဒီနေရာက အဲဒီဘောရီပင်ကြီးအောက်မှာဟိုခါတုန်းကတော့ဥရဝေလာတောဆိုတာအမတသာသာရာရာဆိုလိုပြည်ပြည်ရှိတဲ့အဲတောကြီးပဲဆိုတာစာပေကျမ်းကရသိရပါတယ်ဒါပေမဲ့ခုနေခါကာလတော့ဖြင့်ပါဝန်းကျင်ကကလာရွာတွေနဲ့ကလာအိမ်တွေနဲ့ဆိုတော့အဲတောကြီးဆိုလိုပြည်ပြည်မဟုတ်တော့ပါဘူးอืมအဲဒီရှိတုန်းကတော့တကယ်တောကြီးပါပဲအဲဒီတောကြီးထဲမှာ ဘောရီပင်အောက်မှာမြတ်စွာဘုရားသေဝဘဂဝေထိုင်နေတော်မူပြီးတော့ဘုရားဖြစ်သူရောက်တော်မူခဲ့ပါတယ်အဲဒီတော့ဘုရားဖြစ်သူရောက်တော်မူစဉ်ခါကာလကဘုရားဖြစ်ပြီးတဲ့နောက်လဲအဲဒီဘောရီညောင်မင်းအောက်ယရနာပလင်ပေါ်မှာခုနှစ်ရက်ပါလုံးဝိမု ക്തി ဒုက္ခလို့ခေါ်တဲ့အရဟတဘုချမ်းသာတွေဖလားသမဘာချမ်းသာတွေခံစားပြီးတော့ ခုနှစ်ရက်ပါလုံးသတင်းသုံးစာနေခဲ့ပါတယ်အဲဒီလိုသတင်းသုံးစာနေခဲ့တဲ့အတွက်ဘောရီညောင်ပင်ဟာမြတ်စွာဘုရားဤပရိဘောဂစီရီဖြစ်ပါတယ်စေရီတော်ဆိုတာဟာဗုဒ္ဓိတစေရီပါရိရိကစေရီတဲ့ပရိဘောဂစေရီတဲ့သုံးမျိုးရှိပါတယ်ပါရိရိကစေရီဆိုတာကတော့မြတ်စွာဘုရားရဲ့ ကိုယ်တော်မှဖြစ်တဲ့ဓာတ်တော်မူတော်တွေဟာပါရိရိကစေရီခေါ်ပါပဲ။ဩရိတစေရီဆိုတာကတော့မြတ်စွာဘုရားကိုရည်စူးပြီးတော့အဲပြုလုပ်ပြီးတော့ထားတဲ့ကိုယ်ွယ်ပြီးတော့နေကြတဲ့အခုသင်းသူတော်တွေစေရီတော်တွေမျိုးပါပဲ။ပရိဘောကစေရီတော်ဆိုတာကတော့မြတ်စွာဘုရားသုံးဆောင်တော်မူတဲ့ဘောဓိညာဝင်မှစပြီးတော့ သင်္ကန်းတို့သပိတ်ပရိခရာစသည်အကုန်လုံးပါပဲကျောင်းတော်ကျောင်းကန္နာကူရီတိုက်တွေရောဘုရားသုံးတော်မူတဲ့ဘုသူပစ္စည်းတွေဟူသမျှကိုပိဘောဂစေရီခေါ်ပါတယ်အဲတော့အခုဘောရိညောင်မင်းဟာအဲ့ဒီစေရီ၃မျိုးထဲမှာပိဘောဂစေရီဖြစ်ပါတယ်ဒီတော့ဒီဘောရိညောင်မင်းကိုရေသွန်းလောင်းပြီးတော့ပူဇော်တာဟာသစ်ပင်တက်တက်ကိုအလေးပြုလို့ပူဇော်တာမဟုတ်ပါဘူး

စင်ကြယ်တော်မူပေသောမြတ်စွာဘုရားအရဟံလောဘဒေါသမောဟအစရှိသောကိလေသာညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူပေသောမြတ်စွာဘုရားအရဟံ လူနာမြမသတ္တဝါပေါင်းတို့ဤကုသောအထုကို ခံတော်မူလိုက်ပေသောမြတ်စွာဘုရားအရဟံလူနာမြမသတ္တဝါပေါင်းတို့၏ပူဇော်ထုကိုခံတော်မူလိုက်ပေသောမြတ်စွာဘုရားသမ္မာသမ္ဗုဒ္ဓောသစ္စာ၄ပါးခသိန်းသောတရားတို့ကို မိုင်းချခြင်းတင်မိုင်းချခြင်းတင်ကိုရောတိုင်းမင်းကိုရောတိုင်းမင်းမင်္ဂစွာမင်္ဂစွာသိမြင်တော်မူပေသောမြတ်စွာဘုရားဘုဒ္ဓတည်ရှိသည်များတရားလုံးစုံကိုအကုန်အစင်သိမြင်တော်မူပေသောမြတ်စွာဘုရား အဲ့ဒီမြတ်စွာဘုရားရဲ့ဂုဏ်တော်တွေကြီးညိုသောအားဖြင့်အဲ့ဒီမြတ်စွာဘုရားသတင်းသုံးတော်မူတဲ့ဘောဓိပင်ကိုရေချမ်းနဲ့ရေနဲ့ပူဇော်တယ်လို့ဒီလိုနှလုံးသွင်းရမယ်နှလုံးသွင်းပြီးတော့ပူဇော်ကြရ။အဲဘုန်းကြီးရတယ်မှာသာသာလေးတစ်ပုဒ်ပါဠိအနဲ့ပေးပြီးဆုံးသွားလို့ချင်းသာဓုခေါ်ပြီးတော့ဘုန်းကြီးရဘုံမှာဘောဓိပင်သွားပြီးတော့ဒီကထာပါဠိလေးရုပ်ဖတ်ပြီးတော့ပူဇော်မယ်။ ယသမူလေနိသိဏောယောဇိတဝါမာရံသဝါဟိနေဗမ္ပတောအဘိသံဘောရိတတတံပူဇယာမတိယောဘဂဝါဘုံတော်၆ပါးသခင်အကျင့်ဖျားရှင်သည်ယတဘောရိဒုက္ခသာညောင်ဗုဒ္ဓေခောမှအကျင့်ဘောရိပင်မြတ်၏ မူလေအယိတ်သာယာညီညာမြင့်ညီညာမြင့်မြအနိယာ၌နိသိဏောထဝေဖွဲခွေတင့်တယ်စွာစံနေတော်မူလျက်သာဝါဟိနေနောက်လိုက်ပေါ်ပါစစ်တီပေါင်းများစွာနှင့်တကွတော်မာရံမနမင်းကိုစစ်တဝါဒါနစသည်ပါရမီတော်ဆယ်ချက် ကောင်းမှုတော်ဒီဟူသောလက်နဲ့ဖြင့်ပယ်ဖြဲ့သုတ်သင်အောင်မြင်တော်မူပြီး၍အဘိသံဘောရိအရဟတမေညာသဗ္ဗိဒညာတိဟူသောဖရာဖြစ်သောသံပါတော်ကောင်းစွာထာမြောက်ဆက်ရောက်တော်မူခဲ့လေပြီတသဗုဂဝါတော်ဘုံတော်၆ပါးသခင်ထိုဖရာရှင်ကိုတော်မြတ်၏တံဘောရိရုခံ ညောင်ဗုဒ္ဓေခေါ်မှထိုဘောဓိပင်မြတ်ကိုမယံငါတို့သည်ပူဇရာမစေအေးမြစေကြောင်းရေစဉ်လောင်းလျက်နှစ်ထောင်ရှင်ပြပူဇော်ကြပါကုန်သတည်းသာ